အိန္ဒိယ2023ခုနှစ်ဇွန်လ9ရက်တောက်ကြနေ့ညနေပိုင်း9နာရီချိန်ထေရဝါဒဓမ္မကမ္မထံလမ်းစဉ်သင်္นานသဘောတရားရေးရာအပိုင်339 3ချကျင်လမ်းမြပဋ္ဌာန်းအပိုင်69တံပြုတ်တပစ္စည်းအပိုင်3ဒီနေ့တံပြုတ်တပစ္စည်းရောဆက်လက်လေ့လာကြမယ်နော်ပထမဆုံးတံပြုတ်တပစ္စည်းကို ပါဠိဖတ်ပုံလေးရှင်လေးလာကြရအောင်သံယုတ်တပစ္စယောတိအဲ့ပါဠိလေးကြည်တာနော်ပါဠိလေးနဲ့ဘုန်းတို့မှားတာပုံလွယ်တော့နော်သံယုတ်တပစ္စယောတိသတ္တရောခန္ဓာအာရဝိနောအញ្ញမဉ္ဉံသံယုတ်တပစ္စေနပစ္စယောသူကသတ္တရောခန္ဓာအာရဝိနောဒါတပုတ်ပေါ့နော် နေနေရပြောရင်အကြောင်းပေါ့အကြောင်းအကျိုးကွဲအောင်ရွတ်တာအញ្ញမဉ္ဉံတို့ကအချင်းချင်းအာရူပိစတောခန္ဓာအာရူပိနောဘုန်းကြီးတို့စိတ်စေတသိက်ယုတ်တရားနိဗ္ဗာန်တရားနိဗ္ဗာန်ထားလိုက်စိတ်စေတသိက်ယုတ်တရားတို့ခန္ဓာဘဝင်ယောဂယူပခန္ဓာစိတ်စေတသိက်တွေကဝေနာဝေဒနာခန္ဓာတင်ညာတင်ညာခန္ဓာ ဝိနာတင်ညာမှာကြံတဲ့စေတသိက်50 50ကသင်္ခါရခန္ဓာပြီးတော့စိတ်ကဝိညာဏခန္ဓာအဲလိုနာခန္ဓာ၄ပါးစိတ်စေတသိက်အဲ့ဒီနာခန္ဓာ၄ပါးမှာဒီမှာဒီတွေကတရားရေးထားတယ်ဘောနော်ဒါတော့ကိုထင်ရှားတော့ဘုရားက အချင်းချင်းဆိုတော့ဒီဟာဒီလောက်လေးတင်ကြည်လိုက်လို့ရင်နားမလည်နိုင်ပညာဝရသွားကြည်လိုက်တဲ့အခါကျပို့ရှင်းတယ်နော်ပညာဝရပါဠိလေးနဲ့အောင်နာလေးမှာနေခန္ဓာတပါးကခန္ဓာ၃ပါးကိုဒွေခန္ဓာတိဏ္ဏခန္ဓာနံ သာဇာတပစ္စေနာအဉ္ဉံတံမြုတ်တပစ္စေနာပစ္စယောလို့ဖွင့်ထားတယ်ဘောနော်အဲဒီမှာကြိတ်လိုက်ပါနော်ဟိုမှာတော့ဒါတော့ပညာဝါဒကြကုသလောခန္ဓာလဲသူကကုသိုလ်အကုသိုလ်ဒီလိုခွဲတာဝိဘက်ဖြာကတာစိတ်တရားကုသိုလ်လည်းရှိတယ် အကုသိုလ်စိတ်လည်းရှိတယ်ဝိဝပြာကရစိတ်တွေလည်းရှိတော့ဒါတွေကဖြစ်ပုံတွေအကျိုးပေးချုပ်ပုံတွေမတူတော့ခွဲခြားဟောရတော့အဲ့မှာတော့ခွဲဟောတာဒီမှာတော့အကုန်လုံးပေါ့လေကုသိုလ်ကအကုသိုလ်ကဝိဘဝကရိယာအကုန်ပေါင်းဟောသွားတာအဲ့ဒီပညာဝါဒကိုသွားကြည့်လိုက်တခါကျပိုရှင်းတယ်ကုသိုလ်ကကုသိုလ်ချင်းချင်းနော်ကျေစုပြုတယ်အကုသိုလ်အကုသိုလ်ချင်းချင်းဝိဘကရိယာကဝိဘကရိယာချင်းချင်း ခြေစုပ်ပြုတ်တယ်ဒီလိုပြောသွားတော့အဲ့တော့အញ្ញမញ្ញဆိုတော့ဒီတိုင်းလေးကြိတ်လိုက်တော့တိတ်မသိတာအဲ့ဒီပညာဝရသွားလေ့လာလိုက်တကအော်အញ្ញမញ្ញဆိုဘယ်လိုလဲဆိုတော့ခန္ဓာခုန၄ပါးရှိတော့ဘောနော်ဝိညာဉ်ခန္ဓာသင်္ကြခန္ဓာတေခန္ဓာဝိညာဉ်ခန္ဓာအဲ့ဒီတည်းမှာခန္ဓာ၄ပါးတွေကဥမာဝိညာဉ်ခန္ဓာကို အကြောင်းတရားယူလိုက်မယ်ဆိုရင်အကြောင်းပစ္စည်းတရားယူမယ်ဆိုကျန်တဲ့ခန္ဓာ၃ပါးက ပညာခန္ဓာသင်္ခါရဝိညာဉ်ဉာဏ်နဲ့ခန္ဓာ၃ပါးကဒါအကျိုးတရားဖြစ်သွားတာပဲဒါလည်းဥမာပြောတာပေါ့ဒီဝိညာဉ်ခန္ဓာယူလို့ရတယ်သင်ညာခန္ဓာအကြောင်းတရားယူလို့ရတယ်သင်္ခါရခန္ဓာအကြောင်းတရားယူလို့ရတယ်ဝိညာဉ်နဲ့ခန္ဓာအကြောင်းတရားယူလို့ဒီခန္ဓာ၄ပါးသဘာဝတွေအကြောင်းတရားဖြစ်နေဉာဏ်နဲ့၃ပါးအကျိုးတရားဖြစ်တယ်ဒါဟောတာပေါ့ငါကြောင့်မို့ရူပိနောခန္ဓာအစတ္တရောခန္ဓာအရူပိနော နံခန္ဓာ၄ပါးနံခန္ဓာ၄ပါးတွေကတဘာဘာကိုအကြောင်းတရားယူမယ်ကျန်တဲ့၃ပါးကအကျိုးတရားဖြစ်သွားအញ្ញမញ្ញအဲ့ဒါကြတော့ပုံပြီးနားတဲ့သဘောပေါက်လို့ရတယ်ဒီပစ္စယနေတာတက်တက်ကြည့်တော့နားမလည်နိုင်ဘူးအသိရာကျင်းနေတော့တံမြုဒ္ဓပစ္စည်းနာပစ္စယောဒါရင်လားမဟုတ်ဘုရားကအကြောင်းတရားကို နာခန္ဓာ၃ပါးယူမယ်ဝိညာဉ်ခန္ဓာတင်ညာခန္ဓာသင်္ခါရခန္ဓာယူမယ်ကြံတဲ့နာခန္ဓာတစ်ပါးကအကျိုးတရားဖြစ်သွားတယ်။ဟောဒီမှာအောက်မှာလည်းခြေတာကုသိုလ်အကုသိုလ်ဝိပက္ခရာဒီတောင်းဝင်တယ်ကုသလောဤကောခန္ဓာနာခန္ဓာ၄ပါးတဲ့တစ်ခုခုယူမယ်ဒါအကြောင်းတရားပေါ့။တိဏ္ဏခန္ဓာကြံတဲ့နာခန္ဓာ၃ပါးအကျိုးတရားဖြစ်မယ်။တယောခန္ဓာဒီမှာ၃နော်တစ်တစ်နဲ့ဒီအကြောင်းကတစ်ဆိုရင်အကျိုးက၃ပေါ့။အကြောင်းက၃ ခန္ဓာ၃ပါးယူရင်အကျိုးကခန္ဓာတစ်ပါးကိုဒါကြည့်ပြီဘုရားကတယောခန္ဓာအကြောင်းခန္ဓာ၃ပါးယူမယ်ဝိညာဉ်ခန္ဓာသင်္ညာခန္ဓာဒီကကြိုက်တာယူပေါ့လေကြံတဲ့ခန္ဓာကတော့ဒါအကျိုးခန္ဓာတစ်ပါးတော့အကျိုးတရားအကျိုးပစ္စုပန်တရားအနေနဲ့ဖြစ်သွားတော့နောက်ဒွေခန္ဓာဟောအကြောင်းတရားတွေကလည်းခန္ဓာတစ်ပါးယူမယ်အကျိုးတရားလည်းဉာဏ်နဲ့ခန္ဓာတစ်ပါးပေါ့ဒွေခန္ဓာဟုတ်လား ဒွိနာခန္ဓာနာခုနတယောခန္ဓာဤကသခန္ဓာသာဒွိခန္ဓာဒွိနာနာခန္ဓာနာတံမြုတ်တာပစ္စေနာပစ္စယောဒါလေးတော့နားလေသဘောပေါအောင်ကြည်တောင်းဓာကြီး၄ပါးတို့ခန္ဓာနာခန္ဓာ၄ပါးတို့ကအဲ့တိုင်းမှာဟောတာပါဠိဟောစဉ်လေးကတူတယ်အဲ့ဒါကိုအချင်းချင်းပြောတာနော်ဒါလေးကြည်လိုက်တော့အော်ချင်းချင်းဆိုတာဒီလို ဖြစ်နေပါလားအကျိုးဖြစ်နေအဲတရားရှုမှတ်တဲ့ဘိုင်းတွေပါလေလဲသိတာပါလေဘုန်းကြီးတို့ ဒီမှာကိုကအဓိကထားပြီးတော့စိတ်ကိုမှတ်နေတယ်စိတ်မှတ်တာတော့စိတ်ပဲလေဒါပေမဲ့ခံစားမှုဝေဒနာလည်းသိခံစားမှုနဲ့လည်းသိနေတတ်တယ်ဒီစိတ်ဟာဝမ်းနည်းမှုခံစားမှုဖြစ်လာဝမ်းနည်းမှုခံစားမှုဖြစ်လာဟောလောကတာဝမ်းနည်းနေတာပဲဟောလဲမှတ်သားမှုပေါ့သိညာပြီးတော့ကြံဒီဝမ်းနည်းတဲ့သဘောတရားလေးပေါ်မှာစိတ်ကရောက်တော့တင်ပြီးတာချိန်ပြီးတာတတိလို့ ပညာတို့မှတ်သားနေတာဆိုရင် အောက်မေတာမှတ်ရတတိပညာရဲ့ပါတယ်ဒီပေါ်မှာရောက်တော့အကြောင်းစားဆိုင်လုံးလာပြုတ်နေတယ်ဝိရိယအများကြီးပါတာပဲဒီတော့ပြောချင်တာကတော့ဟောစိတ်ကိုမှတ်ပေမဲ့လို့ဉာဏ်နဲ့နာခဏလေးပါလေဉာဏ်ခဏသုံးပါလေတူတူကဖြစ်ပြီးခြေစုပ်ပြုတ်နေတယ်အချင်းချင်းအပြတ်မြန်လာတာပေါ့လို့ခြေစုပ်ပြုတ်တော့ဘာမဲ့အတူတူကဖြစ်နေတယ်ဒါဘုရားဟောလို့တာဘုန်းကြီးတို့ကတရားတွေကခွဲခြားပြောနိုင်တော့ဒါကပေါင်းစပ်နေ အဲကြောင့်ဘုန်းကြီးတို့ကကြားသေးစေပြမြင်သေးစေပြဘာဖြစ်ဖြစ်ဟုတ်လားအတူတူပဲထင်တာတကယ်တမ်းကြောင့်ဘုရားကအဲ့မှာခွဲပြခံစားမှုမှတ်တယ်ဆိုတော့ဒုက္ခဝိနာမမဒုက္ခဝိနာမမဥပေက္ခဝိနာမမဒုက္ခဝိနာဒုက္ခဝိနာတော့ထင်ရှားတော့ဗောဗျာဥပေက္ခဝိနာကြောင့်မတရားသိမ်မွေ့နေဒီသဘောလေးမှတ်ပြန်တော့လေခံစားတဲ့သဘောကိုမှတ်နေလေခံစားတဲ့အလောက်တွေဟုတ်လားခံစားတဲ့သဘောလေးတွေမကဘူးသိနေတာ ခံစားနေလဲခံစားနေတာလည်းဖြစ်နေတယ်ပြီးတော့ဒါလေဒီခံစားတဲ့သဘောတရားလေးလည်းသိနေတယ်ဒီခံစားတဲ့သဘောတရားလေးကိုမှတ်သားနေတယ်ဒီခံစားတဲ့သဘောတရားလေးပေါ်စိတ်ကရောက်သွားတာအများကြီးပေါ့တင်ပေးတာချိန်ပေးတာဆိုဝိတဝိစာတာတွေလည်းပါနေအဲ့လိုမျိုးတွေပေါ့သူတို့မကင်းတခုဖြစ်ရင်ဒီနန္တရားတွေကတွဲဖြစ်တော့ခွဲမဖြစ်ဘူးအဲ့တော့တံပြုတ်တာပစ္စည်းလို့ခေါ်တယ် သံယုတ်တလက္ခဏာဘုန်းကြီးတို့ဒီဗိဓမာတွေသင်ထားတော့သံယုတ်တလက္ခဏာဘာလဲဆိုတော့ဧကုတ်ပါဒဖြစ်တာလဲတူရတာပေါ့နော်ဖြစ်နေတဲ့စိတ်ကလည်းတူရမယ်ဖြစ်နေတဲ့စိတ်မြင်သိစိတ်ဖြစ်တယ်ဆိုရင်ကမြင်သိမြင်သိစိတ်ဖြစ်တာပဲကြည်လိုက်ပေါ့နော်အောက်မှာလဲရှင်းတာအပေါ်မှာလဲနည်းနည်းတင်ကြည့်လိုက် ပေါ်မှာဘုန်းကြီးတို့ဒါလေးရှင်းတယ်နော်မြင်သေးစိတ်မြင်သေးစိတ်ဖြစ်တာဆိုကြည့်လိုက်ပေါ့ငါတို့ကသူကအိတ်ကုတ်ပါတာအစင်းယူပါယုံလေးနဲ့ကိုယ်မျက်စိကြည့်တာလေးကကောင်းမှဆိုပေါင်းစုံတိုက်ဆိုင်မြင်သေးစိတ်ဖြစ်လာတာမြင်သေးစိတ်ဖြစ်တာနဲ့ပြိုင်နေတော့ကစိတ်စေတသိက်ဟုတ်နော်မြင်သေးစိတ်ဖြစ်တာနဲ့ဘာသာဝင်နာတင်ညာစိနာဆိုတပ်ပစိတ်တာဒါနာစိခုနှစ်ခုပေါ့ဘာသာဝင်နာတင်ညာစိနာဧကဂရစီဝိတေမနိတိကာရဆိုလို့ စေတသိက်ခုနှစ်ခုကအတူတူဖြစ်လာတာစိတ်နဲ့စေတသိက်အတူတူဖြစ်တာဧကုပ္ပါဒလို့ဒါသုံးထားတာပဲဒါလေးကိုပြနော်မြင်သိစိတ်ဖြစ်တာနဲ့စေတသိက်တရားလည်းဖြစ်လာစိတ်ကြီးတဲ့တတ္တမမဖြစ်တော့သူနဲ့တူစေတသိက်တရားဖြစ်တော့ဒါကိုဧကုပ္ပါဒသုံးတာဟုတ်နောက်တစ်ခါဧကနိရောဓဒါမှဘာမှမကြောင်နော် ုန်းကြီးတို့ဝိတိဖြစ်စဉ်နဲ့နားလည်ဒီတော့ဘုံငါစနာဘုံကိုဖြစ်စရာဖြစ်စရာဆိုဆက်ကွင်းရင်ဥပတိပြတ်သွားပြီဒီစိတ်ဟာမြင်သိစိတ်တွေကသူနဲ့အတူစေတသိက်တွေဖြစ်တယ်လူနဲ့အတူပဲအတူတူပြတ်သွားတာဥပတိပင်ဒါဘာမှမကြောက်ဒါကြောင့်မို့ဧကုတ်ပါဒမြင်သိစိတ်ကြားသိစိတ်တွေအတူတူကဖြစ်ကြတယ်မြင်သိသိနဲ့အတူစေတသိက်အတူမြင်သိတဲ့စေတသိက်တွေဖြစ်တယ် စိတ်နဲ့စေတသိက်အတူတူကဖြစ်သွားတယ်မြင်သိစိတ်နဲ့အတူသဘာစေတာဒါနစိတ်ကိုအတူတူကဖြစ်လာကြတယ်နော်ဥပထီခဏလေးတည်တယ်ဥထီပြီးတော့ဘင်းပြတ်သွားတယ်အဲ့ဒါဧကနိရောဓခေါ်တယ်မြင်သိစိတ်တွေကဖြစ်အတူချုပ်အတူပြတ်တူပေါ့ဗျာပြတ်တယ်ချုပ်တယ်ပေါ့ဒါရင်လားဆိုမပြီးသေးဘူးเนาะဧကာရမနာအောက်ဆက်ခြင်းလား ဧကာရမဧကာရမလားဘယ်ကိုအာယုံပြုနေလဲဒီမြင်သိစိတ်เนี่ยပစ္စုပန်ဘုန်းကြီးကိုကြည်နေတယ်ဆိုပစ္စုပန်တဲ့တဲ့အာယုံအာယုံပြုနေနော်ဒီမြင်သိစိတ်ကိုပြောတာမနောဝိညာဉ်စိတ်ကိုပြောတာမဟုတ်ဘုန်းကြီးကိုကြည်နေဘုန်းကြီးပဲအာယုံပြုနေတော့ပစ္စုပန်တဲ့တဲ့အာယုံဒီချင်းဒါကြောင့်မို့သကုဝိညာဉ်စေသောတာဝိညာဉ်စေကာဏဝိညာဉ်စေဝံကာယဝိညာဉ်ဒီစေ၅ခုနဲ့ပတ်သက်ပစ္စုပန်တဲ့တဲ့ရှုလို့ဖြစ်နိုင်တယ် နော်မနောဝိညာဉ်စိတ်တွေကြတော့ပြစ္ဆုတ်ပန်တဲတယ်လည်းဖြစ်နိုင်တယ်ပဋိနာသတွေလည်းဖြစ်နိုင်တယ်ဒီတစ်ခုပဲဒီပြစ္ဆုတ်ပန်တဲတယ်ရှုလို့ရမြင်မြင်ကများကြားကြားကများဒါပြစ္ဆုတ်ပန်တဲတယ်ရှုလို့ရတာပေါ့နော်အဲသူတို့ဟာဒီပြစ္ဆုတ်ပန်ယူပါယုံပေါ့မြင်သေးစေကပြစ္ဆုတ်ပန်ယူပြစ္ဆုတ်ပန်အရှင်းအာယုံအာယုံပြုပြီးတော့အာယုံပြုနေတယ်တူသောအာယုံရှိတယ်ဧကာရမဏတူသောအာယုံရှိတာဒါကိုပြောတာ မြင်သိစိတ်နဲ့သူနဲ့အတူဖြစ်တဲ့စေတသိက်တွေဟာစေတသိက်ခုနှလုံးဟာပစ္စုပန်ဥပါယုံကအာယုံပြုတ်နေတယ်ဒါကိုပြောချင်တော့။နောက်ဒီပစ္စုပန်အာယုံပြုတ်ဖြစ်လာတဲ့ဒီမြင်သိစိတ်ကဘယ်မှာမိပြုတ်ဖြစ်တယ်လဲ။ဒီမျက်စိအကြည်ဓာတ်ပေါ်မှာမိပြီးဖြစ်တယ်နော်။မျက်စိကြည်ဓာတ်ပေါ်။အိုးအပြင်ဘက်ကယူပါယုံမိဖြစ်တာမဟုတ်ဘူးနော်။ဒီဒီဒီကဒီမျက်စိစက္ကုတ္တရုပ်ပါမိဖြစ်တာ။ဟိုကတော့ ပေါင်းစုံတိုက်ဆိုင်ပြီးရှေ့ကအဆင်းအာယုံအာယုံမြင်လိုက်တာမြင်လိုက်တာကကိုယ်မျက်စိပေါ်မှာဒီမြင်သိစိတ်ကမျက်စိအကြည့်ရုပ်ပေါ်မှာမျက်စိကြည့်ရုပ်ကိုစက္ကုပ္ပတာရုပ်တစ်ခေါက်လေဒီပေါ်မှာမှာမိပြီးတော့ခုနကမြင်သိစိတ်ရဲ့သဗ္ဗစိတသာနာစိခုနပါအတုတကွဖြစ်လာတယ်ဒါမျိုးပြောတာဒါဟာအညာမညာပစ္စည်းအတံမြုပ်တာပစ္စည်းရောပဲ နော်သူတို့ကအဲ့လိုသံယုတ်တာပစ္စယောရဲ့လက္ခဏာစိတ်စေတသိက်တွေအတူဖြစ်ရမယ်အတူချုပ်ရမယ်ပြီးတော့တူသောအာယုံရှိရမယ်တူသောမိယာဥတုရှိရမယ်အဲ့ဒီအင်္ဂါလက္ခဏာနဲ့ညီနေရင်ဒါဟာသံယုတ်တာပစ္စည်းပဲဒီအင်္ဂါလက္ခဏာနဲ့မရင်သံယုတ်တာပစ္စည်းမဖြစ်ဘူးသူတို့ကနန္တရားတွေပေါ်မှာပဲသတ်မှတ်ချက်နော်ယုတ်တရားတွေပေါ်မှာပြောတာမဟုတ်ယုတ်တရားတွေပေါ်မှာကြတော့ နေဧကဧကုပါဒဧကနိရောဓဒါဖြစ်နိုင်တာပေါ့ဧကာရမဏဧကာရမဏအာယုံဆိုတာရုပ်တရားဆိုအာယုံမှမပြုတ်နိုင်သူ့ဒါအာယုံပြုတ်လို့ရတယ်သူကရုပ်တရားဆိုတက်တက်မဲ့သူ့ကိုအာယုံပြုတ်လို့မရဒါမျိုးမှတ်တာဝတ္ထုဟုတ်လားရုပ်တရားတွေကတော့ဟိုဓာတ်ကြီးလေးပါမဟာဘုတ်လေးပါဆိုတဲ့ဝတ္ထုရုပ်တွေပေါ်မှာမဟာဘုတ်လေးပါဆိုတော့ရုပ်တရားပေါ်တော့အမိပြုဖြစ်တာပေါ့ဒါမျိုးတော့ပြောလို့ရတယ် ဧကာရမဏဆိုတာတော့မရှိဘူးဒါမျိုးမှတ်ထားဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီမှတ်သားစရာကောင်းတာဗောနိလူဝါလည်းလိုက်နာစရာကောင်းတဲ့အကြောင်းအရာလေးဒီနေ့တခုပြောမလို့ဒီမှတ်စုလေးလည်းပေးတာအဲ့ဒီမှတ်စုလေးအောက်ပိုင်းမှာဆက်ကြည့်မယ်နော်အဲ့ဒီမှတ်စုလေးအကြောင်းအရာပြောကြဘုရားရှင်လက်ထက်က ဘုရားရှင်ကဘက်ကတိုင်းသံသူမာရကိရာမြို့အဲ့ဒီမြို့ကိုရောက်လာတယ်ရောက်လာပြီးတော့အဲ့ဒီမြို့မှာကတထေဇနီးမောင်နော်အလိုကြောက်ပါနဲ့ငကုလပိတာတို့ငကုလမာတာတို့ဇနီးမောင်တာရှိသူတို့မှာတားတယောက်ရှိတယ်ငကုလဆိုရင်တားတယောက်ရှိတယ်ရှိတော့ကတော့ဒီတားနာမည်ကိုအမိပြုပြီးတော့ ဆွဲပြုပြီးခေါ်တာပေါ့မိဘများ တခါကြီးနာမည်ကိုတော့ငကုလပိတာတခါကြီးနာမည်ကိုငကုလမာတာဒီလိုခေါ်တော့ဖေမေရသားနာမည်အကြောင်းပြုပြီးတော့သားကိုချစ်စနိုးအနေနဲ့မိဘတွေခေါ်ကြတော့အဲ့ဒီအချိန်မှာမြတ်စွာဘုရားရဟန်းပေါင်းနဲ့တူရဟန်းတန်ကတော့အပေါင်းများနဲ့တူတန်တုမာရာကိရသုတ္တမာရာကိရမျိုး ရောက်လာတယ် ရောက်လာပြီးတော့မြို့ထဲမှာသတင်းသုံးတာမဟုတ်ပါဘူးဘေဒကလာမိကလာတော့မှာသတင်းသုံးနေတာမိဂလာတော်မှာတရင်သုံးတယ်။ဘာဖြစ်လို့မိဂလာတော်မှာတရင်သုံးလဲဆိုမြတ်စွာဘုရားတို့မြည်သည်တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာလဲသဘောကျတယ်။တရားကျင့်တဲ့အခါမျိုးလဲတိတ်ဆိတ်မှငြိမ်သက်မှဒါဆိုမြတ်စွာဘုရားကကိဋ္တာကုန်ပြီးသားမဟုတ်လား။ဘာဖြစ်လို့တော်တဲ့တောင်းနဲ့သွားကျင့်စရာလို့လဲဒီလိုတော့မေးစရာရှိတော့။နောင်လာနောက်သားတွေ အတူယူပြီးလိုက်နာကျင့်သုံးဖို့ဒီနေရာဟုတ်လားဒီလိုတောတဲ့တောင်နဲ့နေတဲ့ဆိုတဲ့အနေနဲ့စံပြအနေနဲ့နေပြသွားတဲ့သဘောပဲသူဘုရားရှင်တော်ကိလေသာကုန်သွားပြီပေါ့အဲ့ဒီမှာတရင်သုံးနေတဲ့ကြတော့အများသူငါသွားတော့ဒီတထေးဇနီးမောင်နှံတွေလိုက်ပြီးတော့ဘုရားပူကြတော့ပေါ့ဘုရားပူတော့မြင်မြင်ချင်းတွေ့တွေ့ချင်းချစ်ခင်ညှို့နှုံးမှုရှိတော့ဘုရား ဘာဖြစ်လို့လဲသူတို့ကဖះနဲ့ဘွားပေါင်းများစွာပေါ့နော်အဲဆွေမျိုးတော်ဆက်ခဲ့ဖို့အတွက်တွေ့တွေ့ရင်သားရင်းတွေလို့ချစ်ခင်ချစ်ခင်တဲ့ကမှအိမ်မှာသူတို့ချစ်ခင်ရင်းနှီးမှုပြုပြီးတော့သူတို့မြတ်စွာဘုရားရဲ့ခြေတော်တွေကိုဖက်ပြီးတော့ပေါ့ငါသားဤပဲသွားနေအခုမှတွေ့ရတယ်ပါညာပေါ့ဒီရန်တော်တွေကဆွဲတကူစူးစားတော့မြတ်စွာဘုရားကစေကျင်နာတော်ဖွင့်ပြဖွင့်ပြုလိုက်တယ် အဲ့တော့စေကျင်တော်ကိုရသွားတယ်မှတရားဟောတယ်ပေါ့ဗျာတရားဟောတော့ဇနီးမောင်နှံနှစ်ဦးလုံးသောတာပန်ဖြစ်သွားပါအဲဇနီးမောင်နှံတို့အသက်အရွယ်ကြီးတဲ့ကသူတို့မျိုးကိုမကြမကြတော့သွားပါတယ်အသက်အရွယ်ကြီးတဲ့ချိန်မှာမှဒီဇနီးမောင်နှံနှစ်ဦးတို့ရှိတဲ့မြို့အိန္ဒိယတော့ခုလည်းသွားရလာရခက်တော့ရှေးတုန်းကတော့ပိုခက်တော့သူတို့မျိုးကိုဗုဒ္ဓကြွလာတယ်ကြားတဲ့အခါကျတော့ဒီမြန်ရောက် တရားမူရတန်ဃာတွေနောက်တနေ့ဆွန်းစားပင်ဆွန်ဖုံးပေးပြီးတဲ့ခါမှာလျှောက်ထားချက်တွေကိုပါလျှောက်တာလေရသော်ဗျာတပည့်တော်ကငယ်ရွယ်စဉ်ကာလတဲ့တပည့်တော်ကငကုလပိတာတခါရရင်လျှောက်ပါတယ်တပည့်တော်ဟာငယ်ရွယ်စဉ်ကာလတဲ့ဒီငကုလမာတာဟိုထိမ်းမြလက်ထပ်ခဲ့ပါတယ်ထိမ်းမြလက်ခတ်ခြင်းကစပြီးတပည့်တော်ဟာ ခြားမျိုးသမီးတွေကိုစိတ်နဲ့တောင်မပြတ်မှားပါဘူးလေကိုနှုတ်နဲ့ဆိုတာတော့ဝေးရောတပည့်တို့ဟာအခုဘဝမှာလေချစ်ချင်းချစ်ခင်နေလိုပါတယ်တဲ့နောင်ဘဝများမှာလေချစ်ခင်နေလိုပါတယ်အဲဒီလိုလျှောက်ထားငကုလမာတာဒကမာကြီးရတယ်ဒီတိုင်းပဲလျှောက်ပါအဲ့မှာဗုဒ္ဓမိနာကဒကာကြီးဒကမာကြီးတို့ယခုဘဝမှာလေဒီလိုချစ်ခင်နေလိုတယ် နောင်ဘဝမှာလည်းဒီလိုချစ်ခင်နေလို့တဲ့ဆိုရင်သမတတ္တာတူမြတဲ့ဒါတရားရှိရမယ်ဒီနေ့အဒီမဆုလေးပေးတာနော်တူမြတဲ့တတ္တာတရားရှိရမယ်အားလေးကြည့်မယ်နော်နံပါတ်1နံပါတ်1သမသီလတူမြတဲ့ကိုကျင်တရားတူရမယ်သမတ္တတာဆိုတူမြတဲ့တရားဆိုအခြေခံပေါ့ဗျာ ဘုရားတရားတန်ခါယုံကြည်မှုတို့ကံကံရဲ့အကျိုးယုံကြည်မှုဒီလိုယုံကြည်ချက်ချင်းလည်းတူရမယ်။သမတိလကိုကျင့်တရားလည်းတူရမယ်။ပြီးတော့ကကြသမစိတ်တစိတ်သဘောထားလည်းတူရမယ်။ပြီးတော့သမပညာအသိလိမ္မာဉာဏ်ပညာလည်းတူရမယ်။အဲ့ဒီလိုတူးနေကြရင်တော့ယခုဘဝမှာရောနောက်ဘဝမှာချစ်ခင် နော်ယခုဘဝမှာလည်းရေးကြည့်တာပဲယခုဘဝမှာလည်း ညညွတ်ဖို့ဆိုရင်တော့ဒီလေးချက်နဲ့ပြည့်စုံနေဒါကတော့မျိုးသားဒီဇနီးမောင်နှံနေမဟုတ်ဘူးနော်အကုန်လုံးနဲ့ဆိုင်တယ်မိသားစုတစုလုံးဘုန်းကြီးတို့ဘုန်းကြီးတွေဆိုတန်ခါတွေအများကြီးရှုပ်နေကြဒီတန်ခါတွေကဒီတရားတွေနဲ့ညီမခြေကယုံကြည်ချက်ချင်းလဲတူမှကိုကျင်တရားတွေလဲကောင်းမှ စိတ်ဓာတ်တွေလဲတူမှ နေလို့ရတယ်အသိဉာဏ်ပညာချင်းကလဲတူမှ နေလို့ရတယ်အသိဉာဏ်လင်္ကာဉာဏ်အသိ မိမဉာဏ်ပညာမရှိဘူးဆိုဘာမှတိတ်ပြမရှိဘူးနေလို့မရဒီထဲမှာတော့အသိလိမ္မာဉာဏ်ပညာအရေးကြီးတာပေါ့အသိလိမ္မာဉာဏ်ပညာရှိရင်တော့စိတ်ဓာတ်ချင်းတူအောင်ညှိလို့ရတယ်သီလလည်းတူအောင်ကျင့်လို့ရတယ်ယုံကြည်မှုတရားတရားလည်းတူနိုင်တာအသိလိမ္မာဉာဏ်ပညာမရှိတော့ဘာမှတော့မကြတော့အကြောင်းမို့တော်မျိုးမှာကတော့ဆရာတော်ဘုရားကြီးအရှိန်ဝါမရှိတာရေးမကြည့်ဘူးအလိမ္မာအသိဉာဏ်မရှိတာရေးကြည့်တယ် အလိမ္မာသိညာမရှိရင်သူကဘာမှပြောလို့ဆိုလို့မရသူ့မှာဘာမှနားလည်နိုင်စွာမရှိဘူးလေဒါဘုန်းကြီးတို့တမစီဝီပရမတမစီဝီတုတ်ဒုတိယအဲ့မှာနှစ်တုတ်လုံးခေါ်ထားပါဒါရင်လားဆိုရင်ဘုရားဆက်မိန်တယ်နောက်မိန်လာတယ်ဘုန်းကြီးဆက်ပြောပါဘာဆက်မိန်လဲဆိုဥဘောတတ္တာဒီမျိုးသားနဲ့မျိုးသမီးသုံးမိသားစု သုံးဖို့တိုက်တာပေါ့အများစုစုနေတဲ့နေရာတွေမှာယုံကြည်ချက်တရားတရားတူပါယုံကြည်ချက်တရားတရားမတူရင်နားလည်ဖို့ခက်တယ်ယုံကြည်မှုမတူရင်နားလည်ဖို့ခက်တယ်ဝရိညူဟိုကမိတ်လူတော့မယ်ဆိုလူကံပုဂ္ဂိုလ်တွေရဲ့လိုအပ်ချက်စကားပေါ့နားလည်နိုင်စွာရှိရဒီခါလေးချုပ်ပုဂ္ဂိုလ်တွေလူတော့လူပါရဲ့ လူကံပုဂ္ဂိုလ်များရဲ့လိုအပ်ချက်ကိုမလှူပဲဖြစ်ဖြစ်နော်လူကံပုဂ္ဂိုလ်လိုအပ်ချက်ကိုလှူနိုင်ကောင်းတယ်ဒါဘုန်းကြီးတို့ဒီလေငယ်တုန်းကလည်းဒီလိုပါပဲကိုကိုရဲ့လိုအပ်ချက် ကြည့်လှူတာများတယ်လှူတယ် ဆိုတာကခြားပုဂ္ဂိုလ်ရဲ့လိုအပ်ချက်ပေါ့သူဘာလုံးနေတယ်လိုအပ်ချက်ကိုပေးလှူလိုက်နော်ဒါမျိုးလှူစေချင်တော့ဒါကူစမ်းပြီးတော့ဘုန်းကြီးပြောပါဦးဒီခုရပ်ပအတွင်းမှာပဲ ဘုရားနေကြတာဘုရားတိုက်တယ်လဲမစိုးရင်တိုက်တယ်လဲနေခဲ့ဘူးကလည်းတိုင်ဟောင်းလည်းနေခဲ့ဘူးပါမစိုးရင်တိုင်ဟောင်းကြတော့ပရမသုံးတည်တဲ့တိုက်အဲဒီမှာအဲဒီမှာဖြည်းဖြည်းနဲ့သူတို့ကဘာနဲ့သတ်မှတ်ထားလဲကြောင်းတိုက်တာပညာရေးနဲ့တက်ကြသည်ဟာအောင်းမှချောင်းဖုံးကြီးဖြစ်ခွင့်ရှိအဲတော့ဒီတိုက်ကဖြည်းဖြည်းနဲ့အဲ့လိုအောင်မဆိုတော့အောင်ချက်တွေကလက်ချက်တွေကအောင်မှုကနည်းလာနည်းလာပါဗျာအရင်ရင်အောင်တဲ့ဆရာတော်ကြီးကလည်း သက်ရွယ်ကြီးပြီးပြန်တော်မူပုံညာအဲ့တော့เจ้าနေကလစ်လနေတယ်ပေါ့ဗျာเจ้าဘုန်းကြီးမရှိဘဲနဲ့ဖြစ်နေတာမျိုးပေါ့အစိုးရင်တိုက်တဲ့ကြနောက်မှထောင်တဲ့တိုက်ဟိုလူငယ်တွေဆိုတော့လေစ조사တယ်ကြောင့်조사ကြပေါ့ဗျာစာချဘုန်းကြီးက조사ပန်းစာချကြတိုင်အောင်ကြတော့တိုက်မကြီးကြတော့အလိုနေတာပေါ့လေတိုက်တဲ့နဲ့စာနေတော့ဖြည်းဖြည်းနဲ့တော့ပေါ့နောက်မျိုးဆက်တဲ့တည်းမရှိဘူးတိုက်တဲ့ကြမစိုးရင်တိုက်တဲ့ကြတော့ လက်ကြသေးအောင်တဲ့ပုဂ္ဂိုလ်များတော့အကြောင်းကလိုလိုးနေပြန်တယ်ပေါ့ဗျာဒီလောက်အကြောင်းနေများတော့လောအောင်ချက်ကများအဲ့လိုဖြစ်တယ်ဒီနေ့ကျတော့သူတို့ဆိုရင်တိုင်မှာတိုင်ဟောင်းခေါ်တာပေါ့လေသူကတဏ္ဍာန်တော့အများဆုံးအောင်သွားတယ်ပေါ့ဗျာဘုန်းကြီးလည်းနေခဲ့တော့ခါတိုင်းဆိုသူကနည်းနည်းလေးတစ်နှစ်တစ်ပါးအောင်ဖို့ခဲရင်ဒီနေ့ကျသူကတဏ္ဍာန်လုံးမှာတက်ကြသေးအောင်တော့အများဆုံး၅ပါးထိအောင်နေတယ် တွေ့သွားတွေ့ရတယ်သူကစာကြရန်တစ်ပါးစာကြရန်ကျမ်းစိုးရတစ်ပါးပေါ့စာကြရန်သုံးပါးပေါ့ငါးပါးအောင်အများဆုံးပဲတနိုင်ငံလုံးအဲ့တော့သူကကျောင်းသားဟောင်းများဖွဲ့ကလိုက်တာရေးကြီးတည်တံ့ဖို့အတွက်စာကြောဘုန်းကြီးတွေဆက်လက်မွေးထုတ်နိုင်ဖို့အတွက်ပညာရေးကိုအားပေးတဲ့အနေနဲ့ဘုန်းကြီးတို့ကျောင်းသားဟောင်းနေပေါ့ဗျာတိုက်ကထွက်သွားတဲ့ပုဂ္ဂိုလ်အိန္ဒိယဒေါက်တာဝဲရတဲ့ဘုန်းကြီးတို့ မာဂရအတွက်ပေါ့ဟိုရှင်ဝါသွားဥဆောင်ပြီးတော့ဒီဟာတွေပံ့ပိုးဖို့လိုက်အလုပ်ခံလိုက်ပါအဲကြောင့်ဘုန်းကြီးဟောဒါတော့လိုအပ်တယ်တိုက်တာအတွက်ရေရှိသာနာအတွက်ရည်ရွယ်ဖို့ဘုန်းကြီးတို့လည်းလှူဒါန်းခဲ့ပါပြောချင်တာလိုအပ်တဲ့ချိန်ကာလမျိုးတူရင်ပိုကောင်းတယ်နော်ဘာဖြစ်လို့လဲဆိုတိုက်တာဒီမှာပညာရေးနဲ့ပတ်သက်ပြီးတော့ဆန္ဒကြီးတွေပေါ့ပညာတတ်တဲ့ပုံကိုလို့ဒီလိုပုံကိုမျိုးတွေဆက်လက်ပေါ်ပေါက်ဖို့အတွက်ဘုန်းကြီးတို့တတ်နိုင်ကြပါလောက်ကြမလဲ ုန်းကြီးပဲလူပဲပေါ့လိုအပ်တာမျိုးအဲ့ဒါမျိုးလိုအပ်တာမျိုးပံ့ပိုးကြရင်ပိုကောင်းတယ်ပေါ့နော်အဲ့ဒါကိုပြောချင်အဲ့လိုနေရာမျိုးဒါတော့ညံနဲ့ရှင်ပြီးလောက်ရတဲ့ကိစ္စပေါ့အဲ့တော့ဒီလိုရှင်ပြီးလောက်တဲ့ခါကျတော့ခုနဝရိညုတာလူကံပုဂ္ဂိုလ်ရဲ့ကိုယ်တဏ္ဍမှာတရားတရားလည်းရှိရမယ်တဲ့ဘုရားဟိုဝရိညုတာဒီအလူကံပုဂ္ဂိုလ်တွေပေါ့သူတို့မှာဘာလို့လိုအပ်နေလဲဒါကိုသိရှိနားလဲဟော မန္တလေးဆန္ဒဘွားတွေဆုံးခွန်လည်းခက်ခဲနေထိုင်ရလည်းဖြစ်တယ်လို့နေကြတော့အခုတော့စာအုပ်တွေပြည့်စုံနော်ဆွမ်းတင်ကြောင်းစီပစ္စည်းလေးပါရဖို့ခက်တော့အကြောင်းကြီးလိုအပ်ချက်လေးတွေပံ့ပိုးတဲ့အနေနဲ့ဘုန်းကြီးလှူကြတယ်ဘုန်းကြီးအဲဆိုလိုတာကတော့လှူတဲ့တန်းတဲ့နေရာမှာလူကံပုဂ္ဂိုလ်များရဲ့လိုအပ်ချက်ကို ကြည့်ပြီးလှူရင်ကောင်းတယ်ကိုလိုချင်တဲ့ အကြောင်းကိုလူချင်းနဲ့ကိုလူချင်းနာကိုဒီကထားမလို့ပဲနဲ့လူကံပုဂ္ဂိုလ်ရတော့ချက်နော်လူကံပုဂ္ဂိုလ်သုံးလို့ရတဲ့အမျိုးလူရင်ပေါ့ကောင်းတယ်တတ္တာဝတိညူနောက်တစ်ခုကသိညတာနော်မြို့သားမြို့သမီးစနီးမောင်နှံနှစ်ယောက်ဒီမှာတော့ဟောသွားတယ်။ယုံကြည်မှုတရားတရားရှိရမယ်။အလူကံပုဂ္ဂိုလ်တွေရဲ့လိုအပ်ချက်ကိုသိနာလည်ရမယ်။သိနာလည်ပြီးမှလူရမယ် တင်ညတာကိုနှုတ်နှလုံးစိတ်ပေါ့လေဒါကိုစောင့်စည်းရထိမ့်သိမ့်နိုင်စွာညာကိုမူရလည်းစောင့်စည်းနှုတ်မူရလည်းစောင့်စည်းစိတ်ကလည်းစောင့်စည်းပြီးနေရတယ်မြို့သားနေမြလင်မယားနေအောင်ဆိုစိတ်လို့ကိုလို့နေလို့မရဘူးကိုမှလည်းဇနီးရှိတယ်ကိုမှလည်းမြို့သားရှိတယ်ဒါမျိုးပေါ့ဒါမျိုးတွေကြည့်ပြီးတော့အရန်ကရောရောဝင်လို့ပြောလို့မရဘူး ဒါမျိုးပေါ့စောင့်စည်းမှုရှိရတယ်ပြီးတော့ဓမ္မဇီဝီနောတရားသဖြင့်အသက်မိုးဟန်ကြောင့်ပြုမတရားနည်းနဲ့အသက်မိုးဟန်ကြောင့်ပြုတာမျိုးမဟုတ်အောင်ဘုရားဘာသာပုဂ္ဂိုလ်မျိုးမှန်ဘယ်လိုအသက်မိုးဟန်ကြောင့်ပြုရမလဲဆိုတာဆရာသမားတွေလည်းမကြကနာဟောနေတဲ့တရားတွေမှာလူကုန်ကူတာတို့ဘေးရဲ့အရက်ဒေစာတွေကြောင်းနာတို့ဘုရားစေဝါတွေကြောင်းနာစိတ်လိုက်နဲ့တွေကြောင်းနာတို့ တန်ဃာတွေဝေမြူပြီးတော့ရောင်းတာဝယ်တာဒါမျိုးတွေပေါ့ဗျာဒါမလုပ်ကောင်းဘူးအဲ့လိုတရားတစ်ပြက်တက်ဝေးပြီးတော့အချင်းချင်းပေါ့ချစ်ခင်နဲ့ညီညွတ်တဲ့စကားပြောဆိုနေတဲ့မျိုးသားမျိုးမျိုးသမီးဖြစ်ရမယ်နော်တယောက်နဲ့တယောက်ကလည်းသူကချစ်ခင်မှုနှစ်သက်မှုမြန်နိုးပါတဲ့စကားမျိုးပြောဆိုတိုင်းအဲ့လိုမှမဟုတ်ရင်တော့ဘယ်ဘယ်သူမှ ဒီလေမင်းဘယ်ပုဂ္ဂိုလ်မှအမြဲရှိနေလို့မရဘူးဘုန်းကြီးတွေချင်းချင်းလည်းဒီတိုင်းရဟန်းတွေချင်းချင်းလည်းဒီတိုင်းပဲလူလည်းလူချင်းချင်းပဲကိုမကြိုက် ကိုလည်းမပြောနဲ့ပေါ့ဗျာဒီကောင်မောင်နှမချင်းချင်းပဲဖြစ်ဖြစ်ကိုချိုးတာပြောကြကိုလည်းချိုးတာပြောပေါ့ကိုရင်ကြီးကြီးဆက်ဆံနိုင်ကြကိုလည်းရင်ကြီးဆက်ဆံပေါ့ဗျာဒါကြောင့်ဒီမှာတော့ချင်းချင်းချစ်ဖွဲ့ဆိုစကားပြောကြကုန်လေနေကြတဲ့မြို့သားမြို့သမီးဖြစ်ရမယ် အဲ့ဒီလိုနေထိုင်မယ်ဆိုရင်ဘုရားပါဆက်မိန်နဲ့အထာတံပစုရာဟွန်ဒီဇနီးမောင်နှံတို့ရဲ့အကျိုးစီးပွားတွေပို့ပို့ပို့ပို့တိုးတက်လာတယ်ဘာဒုကံဥပစာယတိတတလုံးဘေးရနေတဲ့ကင်းကွာချမ်းမှချမ်းချမ်းသာစွာနေရလိမ့်မယ်အမိတာဒုံမနာဟွန်ဒီဥပိဏသမသီလိနံအဲ့ဒီလိုတူမြတဲ့ သီလတူးနေတဲ့ဇနီးမောင်နှံနှုတ်ဦးတွေအပေါ်မှာမိတ်ဆွေမဟုတ်တဲ့ပုံကိုတည်းမနာလိုစရာတောင်ဖြစ်လာတယ်တဝိနတူချက်ခင်မှုညင်ညွတ်မှုရှိနေတော့ရဟန္တာငါချင်းချင်းလူလူချင်းချင်းမိသားစုချင်းချင်းဇနီးမောင်နှံချင်းချင်းချက်ခင်မှုညင်ညွတ်မှုဖြစ်လာခြားပုံကိုတည်းမနာလိုစရာဖြစ်လာတယ်ဣဒဓမ္မစရိတဝါနာသမ သမသီလပပရာဥဘောနန္တိနောဒေဝလောကသွေမောဒန္တိကာမကာမိကောကာမိနောဒီလောကမှာဒီဝိတုကာမဝိတုကာမအယုံ၅ပါးကာမဂုဏ်တရားနဲ့ချမ်းသာတော့လူတိုင်းလိုကြတော့ဝိတုကာမကိုလိုလားတဲ့ပုဂ္ဂိုလ်များဟာသမခုနသီလပပရာတူမြတဲ့ကိုကျင့်တရားရှိတဲ့ဇနီးမောင်တာပေါ့ဒီဘဝမှာခုနပြောတဲ့တရားတွေ ကျင့်ကြအထုတ်ကျင့်ကြအထုတ်တကကြဟုတ်လားသူတို့ကောင်းတရားတွေကျင့်ကြအထုတ်ဒီဘက်ဘဝမှာသူတို့ကသူတို့ကောင်းတရားတွေကျင့်ကြအထုတ်ပြီးတော့သူတို့ကောင်းတရားတွေဘယ်လောက်တွေကျင့်ကြအထုတ်အောင်လဲနှစ်သက်ဝမ်းမြောက်တဲ့ပီတိဖြစ်အောင်အထုတ်အဲ့လိုနှစ်သက်ဝမ်းမြောက်တဲ့ပီတိဖြစ်အောင်အထုတ်နေရင်ဒါနတ်ပြည်နတ်လောကမှာဖြစ်နိုင်တယ်လို့ဘုရားကပထမသမစီဝီတုတ်ဟောတာဒုတိယသမစီဝီတုတ်လည်းဒီတိုင်းဟောတာတော့အင်္ဂုတ္တပထမကို စာမဏေ380နေ383ပေါ့နော်စရုပ်ကဏိပါမှာဟောတာအဲ့တော့ဒီဟောကြားချက်လေးတွေကြီးလိုက်တဲ့အခါကျတော့ဒီဇနုမောင်နာနှုတ်ဟာဗုဒ္ဓဘောမှာတာရင်းနဲ့မချအလွန်အကျွမ်းဝင်ရင်းနှီးတဲ့ခင်မင်းနဲ့စိတ်ရှိတယ်ပြီးတော့လေမိမိတို့စိတ်ထဲမှာเนาะဒါအသက်အရွယ်ကြီးလာပြီဘိုးကြီးဘွားကြီးဖြစ်တဲ့ချိန်မှာဒီစကားမျိုးလျှောက်တော့ ဒီလိုမရှက်မကြောက်ဖွင့်ဟပြီးရှောက်ထားတယ်ဆိုတာဘုရားရှင်နဲ့အလင်းအင်မတန်ယဉ်ဒီကျွမ်းဝင်တဲ့စကားပြောတာပဲအလင်းအင်မတန်ကိုကျွမ်းဝင်လို့ဒါပြောနိုင်တာဒါကြောင့်မို့နောက်ပိုင်းမှာဗုဒ္ဓဘာမိတ်လေဒီနဂုလပိတာနဲ့နဂုလမာတာဘုရားရှင်နဲ့အကျွမ်းတော်ဝင်ယဉ်ဒီတဲ့စကားပြောတာပြောကြတဲ့ ဥပဒကဥပဒကမာရဲမှာတော့အတာဆုံးပုံကိုယ်တွေပဲဆိုအေတတဲ့ပဲပေးသွားတော့တော့ဘုန်းကြီးတို့ကပြောချင်တာလဲဆိုတော့တဝုတယောက်တည်းနေကြတာမဟုတ်လေဘုန်းကြီးတို့ပေါင်းနေကြတာပေါင်းနေကြတဲ့အခါကျဒီလေးချက်ပြည့်စုံနေပေါ့ဒီလေးချက်ပြည့်စုံနေတဲ့အခါမှာတော့ဒီမှာတော့တောင်မြုပ်ကတော့ဆရာတော်ဘုရားကြီးတော့စိတ်ကောင်းရှိဖို့ပထမဆိုပြီးတော့သူတို့ကစိတ်ကောင်းကိုအဓိကထားပြောတော့ ဒီလေးချက်ကိုကြည့်လိုက်စိတ်ကောင်းရှိခြင်းကိုစိတ်ဓာတ်ပေါ်မူတည်နေစိတ်ကောင်းရှိရင်ခြားသုံးမျိုးနဲ့ပြည့်စုံနိုင်အဲကြောင့်စိတ်ကောင်းရှိဖို့ပထမတောင်မြုပ်ခန္ဓာကိုဆရာတော်ဘုရားရဲ့အလိုမိန်စိတ်ဓာတ်တူလင်အသွင်တူတယ်အသွင်တူညူစောင်းမြောင်းမရှိခံမြဲစွာတူနေနိုင်တံပြုတ်တသဘောနဲ့နိုင်ခိုင်းတယ်ဒါကတော့ဆရာတော်ကြီးယူဆပေါ့နော်ဒါသူယူဆလဲမှားတယ်လို့ပြောလို့မရဘူးပေါ့ဗျာသူတို့ကတော့ ဘာတွေထောက်ကြလဲဆိုတော့ဒီသာတတတို့ဒေဝရတို့ဒီဥရုကြောင့်တွေထောက်ကြတော့ဇာတတဆိုတဲ့တကယ်တမ်းကျတော့သူဟာတကယ်ဘယင်သားပဲနော်ဘယင်သားသူ့ဖေကနန်းတော်နန်းလို့ကျင်တယ်ဆိုလွယ်လွယ်ကူပေးလိုက်တာဒါလည်းမကျင်နာဘူးနော်ဘာဖြစ်လဲဆရာသမားသူ့ဆရာလည်းလူပေါင်းမာတာလည်းပါတော့ ဆရာသမားခိုင်းတယ်နဲ့အဖေကိုတတ်တဲ့ဖြေမျိုးဒီရောက်စိတ်ဓာတ်ညံ့တော့စိတ်ဓာတ်ညံ့လို့ဒီလိုဖြစ်တော့ဒါကတော့ဆရာသမားတွေယူဆကြပေါ့နောက်တစ်မျိုးဘုန်းကြီးတို့ပြောကြည့်မယ်အောက်ကအောက်ကမဆုလေးဆက်ကြည့်လိုက်ပါအောက်ကမဆုလေးကဘာပြောချင်တာလဲအောက်ကမဆုလေးပဲကောင်းပါအောက်ကမဆုလေးကဘာပြောချင်တာလဲခုနကလူတွေကတယောက်နဲ့တယောက်အင်မတန်ချစ်ခင်ကြတယ်မြင်မြင်ချင်းချစ်ခင်ကြတယ်မြန်လို့ကြတယ် ကြားရုံနဲ့ချစ်ခင်ကြတယ်မြန်နိုးကြတယ်ဒီသဘာဝတွေလည်းရှိနေတယ်အဲ့တော့ဘုန်းကြီးကအောက်ကမှတ်စုဇက်ကနှစ်မျိုးရှိနှစ်ဇက်ဖြစ်ယောဂကိုကျမ်းညွန်းထကရကျမ်းညွန်းမှာဒီတာဂိရဇက်ကနှစ်ခုဖြစ်နေဒီ66တာဂိရဇက်မဟုတ်တရားလေးနံပါတ်ပြင်လိုက်စမ်း230ခုဆိုပြီးပြင်နေတယ်ဒီ66နော်ဒီဟာတာဂိရဇက်ကနှစ်နေရာရှိနေတယ်အဲ့ဒီ66မှာက အဲဒီတာဂိတဇတ်ထဲမှာဒီပါဠိကာထာလေးမပါဘူးအဲဒီမှာတော့အကြောင်းအရာတစ်မျိုးပေါ့နော်နေရာ39တာဂိတဇတ်အဲ့ဒီအကြောင်းအရာလေးပြောရရင်မြတ်စွာဘုရားတောက်ထီမျိုးစေတုံအကြောင်းမှာတရင်သုံးနေတယ်အဲ့ဒီမှာတာဂိတဆိုတဲ့ပုဂ္ဂိုလ်တယောက်ကမြတ်စွာဘုရားလာလျှောက်တယ်မြတ်စွာဘုရားတဲ့လောကမှာတချို့ပုဂ္ဂိုလ်တွေကတပည့်တော်မြင်ကားမြတ်ကြားကားမြတ်နဲ့ စိတ်ထဲမှာနှစ်သက်မြန်နှုံးမှုတွေရှိတယ်ဗျာစိတ်ချမ်းသာမှုတွေဖြစ်စေတယ်ဘုန်းကြီးများကြတော့ရန်တန်ကမြတ်တွေးလိုက်တာမြန်နေအာချညိုတဲ့စိတ်လေးစားစိတ်တွေလို့လို့ဖြတ်လာတောင်ပြောခြင်းလူဆိုတာချစ်ခင်တာမြန်လို့တာပေါ့ရန်တန်ကများ ကိုလေးစားမဲ့ပုံကအလွန်ချညိုလေးစားမှုတွေဖြစ်တယ်ဗျအဲ့ဒီလိုဖြစ်ရရင် အကြောင်းနေရဘာကြောင့်မို့ပါလဲဗျာဆိုဒါကိုမေးလျှောက်တယ်မေးလျှောက်တော့မြတ်စွာဘုရားကြီးမှာ ပုပ်ဘေဝတန်ဒီဝဒေနပစ္စုပန္နာဟိဒေနဝါဒီကထာလေးမိတ်တော့ဒီထဲမှာတော့ဘုန်းကြီးတို့ကတော့ဖြတ်ပြီးရေးထားအေဝံတံစာယတိပေမဥပ္ပလံဝယထောတကိဒီလိုမိတ်နေဥပမာလေးနဲ့ဘုရားရှင်မိတ်တော့နားလည်းသဘောပေါအောင်လို့ဥပမာမိတ်ရဥပမာတော့အတိအကျယူစရာမလိုပါဘူးဘာနဲ့ဥပမာပေးပေးကိစ္စမရှိဘူးဒီမှာတော့ ရေထဲမှာပေါက်တဲ့ပွင့်တဲ့ပန်းမှန်များပေါ့ကြာပန်းတို့တခြားပန်းဝင်တွေရေထဲမှာဖြစ်ပေါ်တဲ့ပေါက်တဲ့မှန်များပန်းမှန်များ ပွင့်တဲ့ပန်းမှန်များဟာရေရလည်းရှိမယ်ရေရောကညွန်းရွှွညုံပေါ့ဒီနှစ်ပါးကိုအကြောင်းပြုပြီးတော့ဒီကြာပန်းခြားပန်းတွေကပွင့်ထွန်းပေါ်ပေါက်လာသလိုပဲဒီတိုင်းပဲတဝုနဲ့တဝုချစ်ခင်နဲ့ ညံနိုးတယ်ကြီးညိုတယ်လေးစားတယ်ဆိုတစ်ပုပ်ဝေဝတန်နိဝတရှေးဘဝများစွာကအတူနေထိုင်ခဲ့ဘူးဒါဘုန်းကြီးတို့ရှေးရေဆက်လို့တောင်းတယ်ရှေးဘဝတော့ဘုန်းကြီးတို့တွေအတူနေခဲ့ဘူးထိုင်ခဲ့ဘူးဒါမျိုးပေါ့ရှေးဘဝတော့လည်းဟုတ်လားတံပြုတ်တာပစ္စည်းပေါ့အတိတ်ဘဝတော့လည်းဒီကိုယ်ဒီတံပြုတ်တာသဘောမျိုးပေါ့အချင်းရာတူတူလေးမျိုးပေါ့ အခဏလက္ခဏာ၄မျိုးပေါ့ဒီမှာလည်းတစ်ခုတည်းပေါ့ပိစုံပုဗ္ဗေတောင်းတာရှေးဘတုနဲ့ယခုဘပိစုပ္ပန္နပိစုပ္ပန္နဟိတေနဝပိစုပ္ပန္နဟိတပိစုပ္ပန်ဘဝမှာလေသူကြိုးကိုယ်ဆောင်ရပြီကိုယ်ကြိုးသူကဆောင်ရပြီအဲ့ဒီအကြောင်းနှစ်ချက်ကြောင့်မို့ဒါချစ်ခင်တာညင်ညွတ်တာပဲရည်ထဲမှာပွင့်နေပန်းနေဟာ ဂျာပန်တို့ခြာပန်တို့ရေတို့ညွန်းတို့ဒီနှစ်ပါးပေါ့အကြောင်းပြုပြီးပွင့်ညာသလိုတုံးနဲ့တူချစ်ခင်နဲ့ညီညွတ်တယ်ဆိုတာကလည်းပဲဒီအကြောင်းနှမျိုးတည်းတစ်မျိုးမျိုးပေါ့နော်အဲရှေးဘွားတို့ကလည်းခုနကလကုလပိတာနဲ့မြတ်စွာဘုရားတို့ရာရှေးအတိတ်ဘွားတို့ကဘဝပေါင်းများစွာကတော်ဆက်လာတာဟုတ်ပြီမိဘအနေနဲ့တော်သားသမီးတွေနဲ့တော်အများကြီးတော်တာတော်ဆက်ခဲ့ အဲ့လိုအကြောင်းတစ်မျိုးမျိုးကြောင်းလဲရှေးတိတ်ဘဝလည်းအတူနေထိုင်ခဲ့ဘူးပဲယခုဘဝမှာလည်းသူ့ခြေစုပ်ပြုကိုယ့်ခြေစုပ်ပြုဒီလိုနေထိုင်ခဲ့မှုဆိုရင်ဒါကတော့ရင်းနေတာပဲဒါကြောင့်ဝင်မြတ်စွာဘုရားဗာမိန်လေဘဝတန်နေမှာဆွေမျိုးမတော်ဘူးတဲ့ပုဂ္ဂိုလ်မရှိဘူးအလေးကဗာပြောချင်တာလေဘုန်းကြီးတို့ဘဝမှာကံဆုံးလို့ကြုံရတဲ့အခါမှာသိခံပြီးတော့နေကြဖို့ပါပဲဗျာ အဲ့လိုမနေနိုင်တော့သူလည်းစိတ်မချမ်းသာကိုယ်လည်းစိတ်မချမ်းသာခါကြောင့်သူတို့ကောင်းပုဂ္ဂိုလ်များမိမိနဲ့တွေ့ဆုံကြီးနေတဲ့ပုဂ္ဂိုလ်ဘွားတန်တရားပါပြီးဖြည့်တဲ့ပုဂ္ဂိုလ်နဲ့တန်ဖိုးချထားပြီးတော့ကြောင်းတစုံတရားကြောင်းတော်လည်းစွန့်ခွာပြစ်ပယ်ခြင်းထုံးစံမရှိဘဲခိုင်မြဲစွာတူနေနိုင်ကြတယ်သူတို့ကောင်းတွေကတော့တိခံပြီးနေကြတော့အဲ့လိုသူကလည်းတိခံနေနိုင်သူကတိခံကိုယ်လည်းတိခံနေတတ်ပါတော့သူကလည်းတိမကောင်းကိုယ်ကလည်းတိမခံဆိုရင်တော့လမ်းခွဲဖို့ပဲရှိတော့ ဒါကတော့ဘုန်းကြီးတို့အတူနေခြင်းကြောင့်တဝုနဲ့တူကိုချစ်ခင်ခြင်းကြောင့်တူနေမဲ့တချို့ကမချစ်ခင်တူနေတဲ့ကချစ်ခင်ညီညွတ်အောင်လည်းနေတတ်ဖို့ရည်ကြည်တော့ဒီလိုနေတတ်ဖို့ဆိုနော်ရှေးအကြောင်းအကြောင်းကလည်းပါတယ်ပစ္စုပန်အကြောင်းကနော်ပစ္စုပန်နာဟိတပစ္စုပန်ကလည်းတယောက်နဲ့တယောက်ဒါလိုလောင်းကိုနှစ်သက်မှု ရှိမှသူကလူညီမှုပေါင်းစပ်မှုရတော့ဒီအကြောင်းအရာလေးလည်းခွန်ကြီးတို့ဒီနေ့လည်းပြောပါမယ် ရဏီယာတရားစခန်းသိမ့်ပွဲကာလမှာလည်းနည်းနည်းပြောခဲ့ပါသေးတယ်။အဲ့ဒီကတော့သုတ်တသုတ်ပေါ့အခုတော့ဘုန်းကြီးသုတ်တသုတ်ပြောပါဒီသုတ်ကတော့ဒီမှာတော့မဆုပေးမထားတော့လူတွေရဟန်းတော်တွေမိမပဲဖြစ်ဖြစ်မိသားစုပဲဖြစ်ဖြစ်ကြောင်းတိုက်တာပဲဖြစ်ဖြစ်အစုနဲ့အသင်းနဲ့အဖွဲ့နဲ့နေကြပြီဆိုရင်တယောက်နဲ့တယောက်ချစ်ခင်ဖို့ညီညွတ်ဖို့လေးစားဖို့ ပြုတတ်တဲ့အကြောင်းတရား6မျိုးရှိတယ်ဒါကိုသာရဏီယကျင့်လို့ခေါ်တယ်အဲ့ဒီတရားနဲ့ဘုန်းကြီးတို့နေကြရမယ်အဲ့ဒါဒီတရားနဲ့နေမယ်ဆိုရင်တပေါင်းတစည်းတည်းဖြစ်သွားမယ်ဘယ်တော့မှငင်းခုံမှမဖြစ်နိုင်ဘူးလေဖေကနံပါတ်1ပါမိတ်လဲဆိုမျက်မှောက်မျက်ွယ်ပေါ့ဗျာကိုယ့်ကိုကြည့်ချင်ရင်ဒီမှာအင်္ဂုတ္ထုအာရဏီယသုတ်အင်္ဂုတ္ထုဒုတိယဘု သာမဏေ6256တာရဏိယဝက်စက္ကနိပတ်အဲ့မှာကြည့်လို့ရအတူနေတဲ့ပုံကိုယ်တွေကမျက်မှောက်မျက်ွယ်ကာကမေတ္တာထားနေရသူမရှိတဲ့အချိန်မှာအပြစ်ပြမပြောနဲ့တကယ်လေးအတူနေတဲ့ပုံကိုယ်များဆိုတတိချွယွင်းပြီးတော့ပစ္စည်းပစ္စည်းတွေထားကြတာလို့မသိမ့်မနဲ့ထားကြတာလို့ဆိုတော့သူမေ့သွားတာဒီမှာခေါ်စနေရပြန်သိမ့်ပြီးပေါ့ ကိုယ်လည်းကုသိုလ်ဖြစ်သူလည်းကုသိုလ်ဖြစ်သူ့ကိုတတိပေးခြင်းနော်မင်းပစ္စည်းတွေမေ့လို့ဒီလိုဒီလိုသိမ့်ထားတယ်ဒါမျိုးကာယကမေတ္တာလည်းထားရမှာပေါ့ကာယကမေတ္တာဆိုလူတိုင်းကြိုက်တာပဲကိုယ်လည်းမေတ္တာတာကိုယ်ဟလာကာယကမေတ္တာတိုင်းသူကလည်းကာယကမေတ္တာပြန်ထားမှာပဲအဲ့လိုဘုန်းကြီးတို့နေကြဖို့ရည်ကြည်တယ်နောက်ဝစီကမေတ္တာဒါလည်းရည်ကြည်ပါလေဝစီကမေတ္တာမျက်မှောက်မြတ်ကဝစီကမေတ္တာကိုယ်ရမှာလည်းကောင်းတာမျိုး ရှေ့မှာလည်းကောင်းတာပြောဘူးဒါကတော့အလုံးကဘုံကြီးပါအောင်နော်လူတွေကချွချွတာတာပြောတာကြိုက်တယ်လေးလေးစားစားများများနိုးနိုးပြောတာကြိုက်တယ်ကောင်းသောစကားနော်လိမ္မာတဲ့ယဉ်ကျေးတဲ့စကားပြောတာကြိုက်တယ်ကြိုက်ရင်ကိုယ်လိုက်ဒီတိုင်းနေပေါ့ဗျာဒါဘုန်းကြီးတွေလည်းမထူပါဘူးအတူတူပဲဒီမှာကြောင်းဆိုရင်လေးပါနေတာဟုတ်ဗျာဘုန်းကြီးတွေငယ်တဲ့ဘုန်းကြီးလေးတွေဟိုဆူလိုက်ကောင်းလိုက်ဟိမ့်လိုက်ဟောက်လိုက်ဆိုပဲဆင်ပြေလိုက် ကိုယ်ဒီလိုပြောနေမကြိုက်တယ်လို့ပြောနေပဲကြိုက်လိုက်မှာသူတို့ကိုယ်မကြိုက်တာကိုဘုန်းကြီးတို့ကိုယ်ကိုယ်တိုင်ကနေပြီးတော့ဆင်ញင်ပြီးတော့နေထိုင်ပြောဆိုရင်ပုတ်ကောင်းတော့အဲ့ဒါဆိုရင်လည်းတုံနဲ့တူချစ်ခင်မှုညညို့ဖြစ်တော့အချိုးသားများမနောကမေတ္တာဝစီကမေတ္တာမနောကာယကမေတ္တာ ဖြစ်ဖို့ဆိုတာစိတ်ထရတကယ်နှလုံးသားရပြီဖြူစင်တန့်ရှင်းနေမှာနော်တကယ်ကိုမေတ္တာတတ်တည်ရှိနေ မနောဂမိတာတို့မျက်မှောက်မျက်ွယ်ဒီလိုသုံးတာမနောဂကတော့စိတ်ထဲမှာဖြစ်တော့ပါအဲတော့မျက်မှောက်မျက်ွယ်မှာဗာဖြစ်လဲကာယကမေတ္တာထားမယ်မျက်မှောက်မျက်ွယ်မှာဝစီကမေတ္တာထားရမယ်မျက်မှောက်မျက်ွယ်မှာမနောဂမေတ္တာထားရမယ်အဲ့လိုမှနည်းနည်းလေးဆောင်းဖို့လေးပြောရင်မျက်မှောက်မျက်ွယ်ဤနဲ့ဆိုမြုပ်ပဲကာယကမေတ္တာမှန်ဒီလိုလဲပြောလို့ရမျက်မှောက်မျက်ွယ်ဤနဲ့ဆိုမြုပ်ပဲ မျက်မှောက်မျက်ွယ်ဤနဲ့တွေ့ပြောဝယ်ဝစီကမေတ္တာမှန်မျက်မှောက်မျက်ွယ်ဤနဲ့တွေ့ထားဝယ်မနောကမေတ္တာမှန်အကောကိုဆောင်းပေါ်မှမှဘာဖြစ်ဖြစ်မျက်မှောက်မျက်ွယ်မှာကာကမေတ္တာထားမယ်မျက်မှောက်မျက်ွယ်မှာဝစီကမေတ္တာထားမယ်မျက်မှောက်မျက်ွယ်မှာမနောကမေတ္တာထားရမယ်ဒီလိုမှတ်ထားမယ်နော် နောက်တစ်ခုကဘာလို့သိလဲဆိုတော့ဒါရင်လားဆိုတော့အကောက်နော် အတူနေတဲ့ပုံကိုယ်တွေကိုအလုပ်ရမယ်သူအတူနေတဲ့ပုံကိုယ်တွေပစ္စည်းသုံးဆုံးသုံးဆွဲတဲ့အခါမှာဘုန်းကြီးကြတော့ဆွမ်းသင်္ကန်း၆ဆင်းပစ္စည်းလေးပါဆွမ်းဆွမ်းခံပြီးရလာတယ်အတူဖုံးပေးရတော့ကိုရတဲ့ဆိုရင်သူ့လည်းပေးသူ့ရတဲ့ဆိုရင်ကိုလည်းဖုံးပေးတချို့မရတဲ့ပုံကိုရှိတဲ့ဆိုင်သားဘဝကြရတဲ့ပုံကမရတဲ့ပုံကိုလည်းမျှတာဖုံးပေး ချို့ရာရှေ့အတိတ်ကနဲ့လည်းဆိုင်တာပေါ့နော်ပိဿုပကနဲ့လည်းဆိုင်တာရှင်ဂုလိမာလာကြီးတို့ရဟဝဆာပဲဆွမ်းပြည့်စုံမလားသူကတတ်ခဲ့တဲ့ပုဂ္ဂိုလ်အများကြီးဆုံးမလောင်ဘူးဒါမျိုးတွေဖြစ်ကြအဲ့တော့ကြောင်းပြန်တဲ့အခါကျခြားပုဂ္ဂိုလ်တွေနဲ့ဒီလိုညတာဖုံပေးရအဲ့မျိုးခြားပုဂ္ဂိုလ်တွေကပေးတာလောက်နဲ့ဖုံပေးရတော့ပစ္စည်းလေးပါးနဲ့ပတ်သက်ပြီးတော့ဟုတ်လားပစ္စည်းကိုလည်းမခွဲခြားရဘူး ပုံကိုလည်းမခွဲခြားဘူးကိုရတဲ့အတူဤအတူတူခွဲဝေတုံးဆောင်တာမျိုးပေါ့အတူနေပြီပုံကိုတွေတုံးလေတူပြန်ပစ္စည်းမှာပစ္စည်းလေးအိမ်မှာမိသားစုမှာလည်းဒီတိုင်းပဲလေအတူတူတုံးဆွဲမှာကောင်းတယ်ဒီကျမ်းမာရေးကတုံးဆွဲတာတစ်မျိုးပေါ့နော်တချို့ဟာလေသူကကို သူဟာကိုယ်သုံးလားမကြိုက်ကိုကသူသူသုံးလားမကြိုက်ပစ္စည်းပစ္စည်းဒီခက်ကတော့ဟိုပစ္စည်းတွေပေါ်များနေတစ်မျိုးပေါ့ဗျာအဲ့လိုကန့်သက်ချက်တွေမရှိဘဲနဲ့အတူနေတဲ့ပုံကောများကြတော့အတူတူသုံးဆွဲနိုင်ကောင်းတယ်စားတဲ့တောက်တဲ့ခိုးဝဲချကြပေါ့အထူးသဖြင့်တော့စားတောက်တဲ့ကအတူစားနိုင်ကောင်းတယ်ရှေးရှေးတုန်းကတော့စားတောက်တဲ့ကအတူတူစားကြတာများတယ်ခုကနောက်ပိုင်းကျတော့အလုပ်တွေကတူအလုပ်ကိုအလုပ်အဲ့ဒီခိုးဝဲချကြ ဖြစ်ကုန်တာစားတော့တွေလည်းမတူပဲဖြစ်အဲ့တော့ကိုယ်ရတာကွာတာလွဲတာဒီတိုးတက်တဲ့နိုင်ငံတွေအဲ့ဒါမြင်ရကြဒါတွေကတော့အဲ့ဒီလိုပါပဲခုနကာယကမေတ္တာလည်းပြက်တာလည်းပါမှာဝေစီကမေတ္တာမနောကမေတ္တာပြက်နော်ပစ္စည်းပစ္စယတွေအတူသုံးဆုံးကလည်းပြက်နောက်တစ်ခုရှိသေးတယ်သီလနဲ့ပတ်သက်ပြီးတော့သီလနဲ့ပတ်သက်ပြီးတော့ဒီမှာဗာဗျာအတူတူသီလလည်းတူးနေရ တရားနဲ့တရားသီလလည်းမကြိုးမပြတ်နော်စတုပါရီသုတ်တိသီလလို့ခေါ်တယ်စတုပါရီသုတ်တိသီလသူကလည်းသီလပြည့်စုံကိုယ်ကလည်းသီလသီလပြည့်စုံနော်မျက်မှောက်မျက်ကွယ်အိနဲ့တွေတူဝဲကိုချင်းမှန်ပေါ့ကိုချင်းတရားတူပါမယ်တူဆိုရင်၅ပါးသီလချင်းချင်းသူလည်း၅ပါးသီလစောင့်ဒီကိုလည်း၅ပါးသီလစောင့်ဒီသူကဥပုသ်ဆိုရင်ကိုလည်းဥပုသ်စောင့်မှအဲ့ဒါမှအဆင်ပြေတယ် ရဟန်းတော်တွေလည်းဒီတိုင်းပဲနော်သူကသီလပြည့်စုံတယ်ကိုကသီလမပြည့်အားလည်းဒူနေမှဖြစ်ဘူးဒါတွေလည်းရေးကြည့်တော့အဲကြောင့်ဘုရားကိုချင်းတရားလည်းတူပါပြီနောက်တစ်ခုကတော့ဗာလဲဆိုတော့နောက်တစ်ခုကဒိဋ္ဌိလို့သုံးတာဒိဋ္ဌိဆိုတဲ့အခါမှာဒီမှာတော့တမ္မာဒိဋ္ဌိမျိုးဆိုလာမဟုတ်ဘူးနော်တမ္မာဒုက္ခခန္ဓာဒုက္ခဆင်းရဲတွေကုန်ဆုံးရာ ဖြစ်တဲ့ဒိဋ္ဌိဆိုဉာဏ်ပညာပြောတာဝိပဿနာတမ္မာဒိဋ္ဌိကိုဆိုလိုတယ်နော်ဒီ6ပါးမှာじゃကြည်လိုက်တော့နော်ခုနကတူရမယ်6ပါးဘာတူရမလဲမျက်မှောင်မျက်ကောကာယကမေတ္တာတူရမယ်မျက်မှောင်မျက်ကွယ်ဝစီကမေတ္တာထားရရင်တူရမယ်မျက်မှောင်မျက်ကွယ်မနောကမေတ္တာရင်ထားရရင်တူရမယ်ပစ္စည်းပစ္စည်းရည်နော်ဆွမ်းတဲ့ကစားစရာဝတ်စရာနေစရာဆေးအတူတူသုံးဆွဲနိုင်ရမယ် နောက်ပြီးတော့သီလတူရမယ်နောက်တစ်ခါဝိပဿနာဉာဏ်ပညာမျိုးပေါ့ဝိပဿနာတမ္မာဒိဋ္ဌိလို့ဖွင့်ထားတယ်ဝိပဿနာတမ္မာဒိဋ္ဌိချင်းဒီသူကလည်းတရားထုတ်ဝိပဿနာတမ္မာဒိဋ္ဌိနော်ဝိပဿနာဉာဏ်မျိုးဖြစ်တာမျိုးတရားမျိုးအဲ့ဒါမျိုးဖြစ်တူရမယ်ဘာဖြစ်လို့ဒီမှာဝိပဿနာတမ္မာဒိဋ္ဌိပြောလဲဆိုရဲဒါလေးကိုဒီထေရတို့ဘာလို့ဖွင့်ထားဝိပဿနာတမ္မာဒိဋ္ဌိကခုနကဘုရားရှင်ကိုယ်တိုင်ဟောထားတဲ့တမ္မာဒုက္ခခရာယကိုရှင်းရမှာ ထွက်ခွာမှု စွန့်နိုင်တဲ့အတွက်နော်ဝိပဿနာတမ္မာဒိဋ္ဌိမှာပြည့်စုံတော့ကိုဆင်းမှာလွမြောက်နိုင်တဲ့ထွက်ခါနိုင်တယ်မြတ်စွာဘုရားရဲ့အဆုံးအမလိုက်နာပြုကျင့်တဲ့ပြုနေတဲ့ပုဂ္ဂိုလ်ဟာလိုက်နာပြုကျင့်တဲ့ပုဂ္ဂိုလ်ဟာသူ့ရဲ့နိမန္တမှာကသူ့ရဲ့ဥဒိကျလမ်းကြောင်းပါလေဝဆင်းအလုံးဒုက္ခဝဆင်းအလုံးကုံဆုံးဖို့ကျင့်တာကုံဆုံးမှဝဒီဝဒုက္ခကထွက်သွားဝဒုက္ခလွတ်တာ ဒါကြောင့်မို့ဒီဝိပဿနာတမ္မာဒိဋ္ဌိဟာသူကိုယ်တိုင်လည်းဝဆင်းရမှထွက်ခွာတယ်ဒါစာတိုင်းပြောတာလွတ်မြောက်တယ်သူရဲ့ဖြစ်ရပုံကိုလည်းဝဆင်းရမှလွတ်မြောက်စေတယ်ဒါကြောင့်မို့ဘုန်းကြီးတို့ဝိပဿနာဉာဏ်နေပေါ့ဝိပဿနာတမ္မာဒိဋ္ဌိဆိုပညာဝိသုတ်တိပညာဝိမု ക്തി နဲ့တူတူပဲဝိသုတ်တိနဲ့တူတူဝိပဿနာဉာဏ်နဲ့ဆင်းရဲမြဲလည်လေဒါကိုယ်တဏ္ဍမှာရှိလောဘဒေါသမောဟတွေ ပယ်တနိုင်တယ်ပယ်တနိုင်တယ်လေဘာဖြစ်လာလဲဒီဝိစီယမှာလွတ်မြောက်လေဒီဝိပဿနာမှာဝိပဿနာတမ္မာဒိဋ္ဌိကသူကိုယ်တိုင်ကလည်းဒီကိလေသာတွေကိုဖြတ်တောက်တော့သူအတိုင်းသာသူဖြတ်တောက်တော့ဝိစီယကနေလွတ်မြောက်နိုင်တယ်ထွက်ကားနိုင်တယ်အဲ့ဒီဝိပဿနာတမ္မာဒိဋ္ဌိဖြစ်တဲ့ပုဂ္ဂိုလ်မှာလည်းဝိစီယမှာလွတ်မြောက်နေတယ်ထွက်ခွာစေနိုင်တယ် အဲ့တော့ဒါကိုကြည့်လိုက်တဲ့ခါကျတော့ခုန6မျိုးရှိတယ်ပေါ့နော်နောက်ဆုံးချက်ကမျက်မှောင်မျက်ကွယ်ဤနဲ့ပဲတူဝဲအမြင်မှန်အတိမှန်ဒါကိုဆိုလိုတယ်အဲ့ဒီထဲမှာတော့ဉာဏ်ပညာအဓိကပဲဒီထဲမှာဉာဏ်ပညာရှိနေဝိပဿနာဉာဏ်ပညာရှိနေဒီအတိလိမ္မာဉာဏ်ပညာအဓိကပဲဒီဉာဏ်ပညာရှိသွားလို့ချင်းခုနဘုန်းကြီးတို့ အဲ့ဒီပုဂ္ဂိုလ်ကမေတ္တာဓာတ်ကတော့တေချာပေါက်ရှိမှာအဲ့ဒီစင်ဒီဝိပဿနာဉာဏ်ကြီးဖြစ်သွားရင်တော့မဉ္ဇဉ်ဖွညာလည်းရဖို့လွယ်သွားတာပေါ့နော်ဒီတော့ဒီမှာတော့ဝိပဿနာတမ္မာဒိဋ္ဌိဟာအဓိကပဲဝိပဿနာတမ္မာဒိဋ္ဌိအခြေခံအနေနဲ့ကမ္မဂရတမ္မာဒိဋ္ဌိလည်းပြောလို့ရပါတယ်အဲ့ဒါဆိုရင်တော့ခုနကတကယ်ဉာဏ်ဖြစ်ဒီပုဂ္ဂိုလ်ဟာကာကမေတ္တာရှိကိုရှိပါတယ်ဝစီကမေတ္တာလည်းရှိကိုရှိပါတယ်ဘာလို့သူဉာဏ်ရှိနေမနောကမေတ္တာလည်းရှိပါတယ် အချင်းချင်းမျှတပြီးသုံးဆွဲနိုင်စွာလည်းရှိပါ နောက်ဒီဝိပဿနာတမ္မာဒိဋ္ဌိတကယ်ဖြစ်သွားရင်သူကသီလလည်းပြည့်စုံပါအဲ့ဒီဟာဒီအကုန်လုံးပြည့်စုံတာသွားတွေ့တယ်ပေါ့နော်အဲ့တော့သီလလည်းတူညီနိုင်တဲ့အတွက်ဘုန်းကြီးတို့တွေဉာဏ်ဖြစ်အောင်အထုဖို့ရည်ကြီးတယ်ဒါကိုပြောချင်တယ်ဝိပဿနာတမ္မာဒိဋ္ဌိဖြစ်အောင်ဝိပဿနာအထုပြီးတော့ဝိပဿနာတမ္မာဒိဋ္ဌိတာဖြစ်မယ်ဆိုရင်ဘုန်းကြီးတို့တွေ ဘယ်ဘုန်းကြီးပဲကြည်ကြည်ဘယ်ယောဂီပဲကြည်ကြည်ဘယ်ယမ်းပဲကြည်ကြည်သူဟာဒီအမှုရာတွေပြောင်းလဲသွားတယ်မဖြစ်ရင်တော့မပြောင်းလဲဘူးလေအဲ့ဒါတော့တတိထားစရာချက်ဖြစ်လာမညံဖုန်ညာရရင်တော့ပြောစရာမလိုဘူးပေါ့ဗျာမညံဖုန်ညာရတာပြောပြောင်းကိုပြောင်းသွားတော့ဘာလို့သူအသိဉာဏ်တွေကပြီးဝသွားတယ်ဒီမှာဝိပဿနာတမ္မာဒိဋ္ဌိဖြစ်တာနဲ့တောင်မှပြောင်းသွားသည်တကယ်မညံဖုန်ညာရသွားပြောင်းသွားတယ် ဘာဖြစ်ဖြစ်တကယ်လို့ဘုန်းကြီးတို့တွေကဝိပဿနာတမ္မာဒိဋ္ဌိတွေဆင်းဆင်းဖြစ်ကြည့်ပါစိတ်ကပြောင်းသွားပါဘင်္ဂညာဘယညာအာရိနဝညာဒါတွေဖြစ်ကြည့်ပြောင်းကိုပြောင်းတယ်စိတ်တက်ကပြောင်းနေတယ်ဘောကဆိုဘာမှကြာတော့ဒီရတဲ့ခိုက်တာတို့တွေတယောက်နဲ့တယောက်ညီညွတ်အောင်ချစ်ခင်အောင်နေမှာပဲကာယကမေတ္တာနဲ့ပြီးဆောင်နေမှာပဲဝစီကမေတ္တာနဲ့ပြီးဆောင်နေမှာပဲ မနောကမေတ္တာနဲ့ပြီးဆောင်ဒီစိတ်တွေလုံးလုံးဝင်လာနေဟာသီလလုံချုံအောင်နေမှာကိုတို့နေရတဲ့ခိုက်တော်မှာညီမချင်းချင်းပေါင်းချင်းချင်းလူချင်းချင်းဟောဆင်ပြောင်းနေမှာပဲဒီလိုစိတ်လေးတွေဝင်လာနော်သီလတွေလည်းပြီးဆောင်နေမှာဟော तू ကလည်းသီလပြီးဆောင်ကိုယ်လည်းသီလပြီးဆောင်ဘာပစ္စည်းမျိုးဆိုခွဲဝေသုံးဆောင်နိုင်ဒါပါလေညံပဲဒီညံဖြစ်သွားတယ်ဒီလိုနေနိုင်တာအဲကြောင့်ဒီတုတ်လေးကြည့်ရင်တော့ ပညာအဓိကကြတယ်။အဲကြောင့်တရားထုတ်တဲ့ခါကျတော့အခြေခံတော့ခုနလိုသီလတွေပြည့်စုံတော့မှာသီလပြည့်စုံမှာစေတဝိတ္တုတွေဖြစ်အောင်လို့စေတဝိတ္တုတွေဖြစ်မှဉာဏ်ကတော့ဖြစ်လာ။ဉာဏ်ဖြစ်သွားရင်တော့ခုနသီလပြည့်စုံမှမခဲရင်တော့သီလပြည့်စုံကျင့်လို့လွယ်သွားပြီ။မေတ္တာဓာတ်တွေလည်းကိမ့်သွားပြီ။မေတ္တာဓာတ်တွေလည်းကောင်းသွားပြီဒီလိုမှတ်ထား။အဲသူ့မှာမေတ္တာဓာတ်တွေအားနည်းသေးတယ်သီလတွေလည်းအားနည်းသေးတယ်ဆိုရင်တော့ဒါသူ ဒီညာနေမဖြစ်သေးတဲ့သဘောပဲဒီလိုပဲကောက်ချက်ချအဲ့ဒီညာဖြစ်တဲ့ပုံကိုအဲ့ဒီညာကိုယ်တိုင်ကိုကသူကဒီမှာကိုဆင်းရဲတွေကနေထွက်ခွာသွားနိုင်နော်ထွက်တော်အောင်လုပ်နိုင်တယ်နော်ပြီးတော့အဲ့ဒီညာဖြစ်တဲ့ပုံကိုရဲ့ပုံကိုကိုလည်းသူကဝဆင်းရဲမှာထွက်ခွာစေဝဆင်းရဲထွက်ခွာလွတ်မြောက်စေတယ်ဒါမျိုးပြောတော့အကြောင်းဘုန်းကြီးတို့ခုတရားတွေအထုတ်ကြတယ် ကြိုးစားတော့အထောက်အမှာပေါ့ဗျာချက်ချင်းတော့ပဲရမယ်သူ့ညာနဲ့ညာလေးတွေတပြေးပြေးမြင့်တက်ဘုန်းကြီးတို့လောက်ဒီပဋ္ဌာန်းတရားဆိုတာတော့ဘုန်းကြီးတို့သူကတော့ယုတ်တဘာဝအနန္တဘာဝဒီယုတ်တဘာဝအနန္တဘာဝရဲ့အကြောင်းယုတ်တဘာဝမြင်အောင်အဓိကတော့ဒါပဲယုတ်တဘာဝအနန္တဘာဝတွေကအကြောင်းယုတ်ဆက်ဆက်ဖြစ်နေတယ်ဒီယုတ်တဘာဝအနန္တအကြောင်းဆုံးအကြောင်းယုတ်ဟိုးဟောဖောက်ပြန်ပြစီတာလို့ဟုတ်လားဒီကတော့ သိနေတာကဗာလဲနန်းတော်တော်များများပြောတာရိတ်တာတွေဟုတ်လားမသိတာယုတ်တာမျိုးအဲ့ဒီလောက်ယုံနာခွဲတာမျိုးဆိုလိုတာမဟုတ်ဘူးဒီပဋ္ဌာန်းကြတော့ဒီနန္တရားတွေနန္တရားတွေဆိုဒီမှာကြည့်ခုနအတူတူကဖြစ်ပြီးတော့ပြောဒီနန္တရားတွေအတူတူကဖြစ်နေပါလားအတူတူကဖြစ်ပြီးကျေစုပြုတ်နေပါလားဒီနန္တရားတွေဒါမျိုးတွေထီအောင်သဘောပေါက်တာနောက်ဝိပယုတ်တာပစ္စည်းတို့တံပယုတ်တာပစ္စည်းဒီနှစ်ခုလောက်သဘောပေါက်သွားရင်ကိုဒီ အနာမရူပပရိစေတညာပုံမြင်လို့အဲ့လိုနည်းနည်းနည်းနည်းသဘောပေါက်တာဒီပဋ္ဌာန်းနည်းနဲ့ကြတော့ဘုန်းကြီးတို့ခုနကတာမန်လောက်ပဲဟိုဟာတွေကြတော့သဘောပေါက်တာလေဟောခုနကမတိတိတာနမတိတာရောဒါကတော့တာမန်လောက်ခုမြင်သေးစိတ်ဆိုတော့ဘုန်းကြီးခုနပြောခဲ့ပြီရှေ့ကယူပါရောလည်းရှိမှခုမျက်စိကြည်ယောကလည်းရှိမှဒီနှစ်ခုပေါင်းစုံလာလို့ဒီမြင်သိစိတ်တွေဖြစ်တာပဲ။ ဒါမျိုးရှင်းရှင်းလင်းလင်းသဘောပေါက်သွားတယ်ဒါကဒီတော်တော်များများပေါ့ဒီဟာတွေဟောသွားတယ်နောက်ကပစ္စည်းတွေတော်တော်များများ အာရမဏပစ္စည်းကြီးကြီးနေတရာပစ္စည်းကြီးကြီးပေါ့ဒါမျိုးတွေဟောဒါကြောင့်ဒီမြင်သိစိတ်တွေဖြစ်တာပဲဒါမျိုးသဘောပေါက်အာယုံအကြောင်းပြုပြီးတော့မြင်သိစိတ်ဖြစ်တာစကုအတာတော်ဝိရုပ်မိပြုပြီးတော့လေမြင်သိစိတ်ကဖြစ်တာပဲဒါမျိုးလေးသဘောပေါက်လားဒီလိုနဲ့နဲ့နဲ့နဲ့သိလားပဋ္ဌာန်းပစ္စည်းကြတော့ တကယ်ခက်ခဲနဲ့နေပြီးတော့ဒီရုပ်တဘာနာမ်တဘာတွေခက်ခဲနဲ့နေနဲ့နဲ့နဲ့နဲ့ဖြစ်တဲ့တဘာဝလေးတွေသိတယ်။နောက်ဒါလေးတွေလည်းကြောင်းရုပ်ကြောင်းရုပ်ဆက်ဆက်ဖြစ်နေပါလား။ဒါလေးလည်းသဘောပေါက်လား။အထံပစ္စည်းကိုနားလေတဲ့အတွက်နဲ့နဲ့နဲ့နဲ့ယုံနာတဘာဝတွေဖြစ်ပုံပြက်ပုံတွေပဋ္ဌာန်းပစ္စည်းနဲ့ပဋ္ဌာန်းပစ္စည်းနဲ့ညီသိတာပေါ့ဗျာ။ အဲ့လိုသိတာပုံပြီးနဲ့နဲ့တာခုနကတာမန်သိတာမျိုးမဟုတ်ဘူးနော်တာမန်သိတာပုံပြီးနဲ့နဲ့တဲ့အသိမျိုးနဲ့ပဋ္ဌာန်းတရားတော်လေ့လာတဲ့အခါကျအထဝိပဿနာကျအဲ့လိုပို့ပြီးတော့နဲ့နဲ့သိတဲ့ယုံနာကွဲမှုမျိုးကြောင်ကြိုသိမှုမျိုးပေါ့ဗျာဒါမျိုးဒါမျိုးသိဖို့အတွက်ပထမတော့ဒီလိုပဲလေ့လာတော့လေ့လာရင်အထုအထုရင်သဘောပေါက်လာအထုရင်သဘောပေါက်လာတဲ့အခါကျတော့ဟုတ်လားသဘောပေါက်ဖို့ဆိုရင်ခုနအတိုင်းပေါ့ဗျာ ဒီမှာတော့အရင်တော့ပြောတဲ့အတိုင်းပေါ့သီလတော့ပြည့်စုံလို့ပြီးတော့ကနိဝရဏခင်းစီအောင်လုပ်နိဝရဏခင်းစီအောင်လုပ်ပြီးမှပညာဝိတုဒ္ဓိပေါ့ပညာတွေတစ်ဆင့်နဲ့တစ်ဆင့်မြင်အောင်ကျင့်ပညာတွေတစ်ဆင့်တစ်ဆင့်နဲ့မြင့်သွားမယ်ဝိပဿနာဉာဏ်တွေဖြစ်သွားပြီဆိုရင်ခုနကတာရဏီယတုတ်ထရတိုင်ကောက်ချက်ချလိုက်ရင်ဟောပညာတွေဉာဏ်တွေပြည့်စုံသွားရင်ဟောကာကမေတ္တာတွေပြည့်စုံသွားတော့ဟုတ်လားချင်းချင်းမိသားစုတွေ ညီညွတ်တာပေါ့ဗျာဝစီကမေတ္တာလည်းပြည့်စုံသွားတော့ဒီမိသားစုတွေဟုတ်လားချမ်းချမ်းသာသာနေရတာပေါ့ခုနဘုရားဟောသွားတယ်သုတ်ထရအတိုင်းပဲငကုလပိတာတို့ငကုလမာတာတို့ပြောသွားတယ်ထဲအတိုင်းပဲတုံနဲ့တူချမ်းသာတာနေနိုင်တယ်ပြီးတော့ဒါတင်လားဆိုတော့ဧကမလဲနော်ချမ်းချမ်းသာသာနေနိုင်တယ်ပြီးတော့ ကာယကမေတ္တာဝစီကမေတ္တာပြည့်စုံတော့မနောကမေတ္တာလည်းပြည့်စုံတော့မနောကမေတ္တာနဲ့ပြည့်စုံပြီးဆိုတုံးနဲ့တူချစ်ခင်ဝင်ညွှန်ကတော့ပြောစရာမလိုတော့ဘူးပေါ့ဗျာပြီးတော့သိဉာဏ်တွေဖြစ်ပွားလာတဲ့ခါကျတော့သီလပြည့်စုံမှုဖြစ်တာပဲသီလမပြည့်စုံရင်ဘယ်လုံးမှမဖြစ်ဘူးသီလလည်းပြည့်စုံသွားတယ်ဒါလေးလည်းမှတ်သားစရာတစ်ခုပေါ့သီလပြည့်စုံသွားရင်ခုနကတုံနဲ့တူဟိုဘာပစ္စည်းမဆိုပေါ့နော် ဝေဖန်သုံးဆွဲနိုင်တယ်ရဟန်းတော်များဒီပြဿနာတက်တယ်ဆိုတာဒါပဲဗျပစ္စည်းပစ္စယတွေဘုံကြီးเจ้าတွေဆိုလဲဝေဖန်သုံးဆွဲမှုမြတ်တမှုမရှိလို့ပြဿနာတက်ကြတာလောကကြီးမှာဒါပါမြတ်တမှုမရှိလို့ပြဿနာတက်ကြအဲ့တော့ဘုန်းကြီးတို့ဒီဟာတွေကိုမြတ်တသောဖြစ်ဖို့ဆိုရင်ခုနလိုပဲဘုရားမိတ်သွားတဲ့အတိုင်း ကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာဌာနေအောင်ကြိုးစားမယ်ပြီးတဲ့အခါကျတော့ပါလေ သီလတူနံကိုကြိုးစားမယ်ကာယကမေတ္တာတူဝစီကမေတ္တာတူ မနောကမေတ္တာတူပါမယ်ပေါ့ဗျာပြီးတော့သီလလည်းတူပါမယ်ပေါ့ပြီးတော့ပစ္စည်းပစ္စည်းခွဲဝေပါမှုဒါမခွဲခြားပဲနဲ့ကန့်တာပဲအတူသုံးဆွဲနိုင်မှဖြစ်ရမယ်ဒီထဲမှာအတိညာပြဝိပဿနာတမ္မာဒိဋ္ဌိအတိညာပြဖြစ်အောင်အထောက်ကြမယ်ဝိပဿနာဉာဏ်တမ္မာဒိဋ္ဌိပြည့်စုံလာရင်ခုနတရားတွေကလုံးလုံးပြည့်စုံသွားမယ် ဒါဆိုရင်တော့ဘုန်းကြီးတို့ခုနတမ်းပြုတ်တာပစ္စည်းလိုပဲအချင်းချင်းပေါင်းစည်းညီညွတ်ဆုံးအဲ့လိုနီးနဲ့အချင်းချင်းတမ်းပြုတ်တာသဘောမျိုးနဲ့နေနိုင်သွားရင်ဒီမိသားစုချမ်းသာတာပါ။အဲကြောင့်တမ်းပြုတ်တာပစ္စည်းနဲ့ရှင်ပြီးကြည့်ဖို့ဒီတာရဏိယတရား6ပါးခုနငကုလပိတာငကုလပါဒာမြောက်ဟောတဲ့တူချင်း၄ပြားပေါ့။တာရဏိယကိုကျတော့တူချင်း6ပြားပေါ့။ဒါတွေနဲ့ဒီ ညီညွတ်အောင်နေနိုင်ရင်တံပြုတ်တာပြည့်စုံသဘောတက်ရောက်တော့အဲ့ဒီလိုသဘောတက်ရောက်ဘုန်းကြီးတို့နေနိုင်အောင်ကြိုးစားကြမယ်ဒီနေ့ဟောပြောဆုံးဆုံးမတရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဘုရားတော်ဘုရားပြည့်စုံနဲ့ပြပါပြပါရှင်ပြ။အာတုအာတုအာတု ခရစ်တပေ2023ခုနှစ်ဇွန်လ